မနေ့ကသမဏနတာမြတ်စွာဘုရားဟောညွှန်မိတ်ကြားတဲ့အတိုင်းအထုလို့သတ္တပတိမိညာအထူးကြီးရရှိပြီးတော့သတ္တဗံဖြစ်သွားပါတယ်။သူဟာဥပဘကမဲ့ခေါ်တဲ့ဥပဒနာမဲ့ဥပဒနာတမ္မာတိရှိသွားရှိတဲ့မဲ့ယထာကြီးမဲ့ယင်ကြီးပေါ့လေ။อืมယင်ကြီးပိုင်သွားပါတယ်။ မြတ်စွာဘုရားကဟောတာတော့အရတ္တဖို့ပေါက်ရောက်တဲ့အထိရဟနာဖြစ်တဲ့အထိဒေသနာတော့ဟောပါတယ်ဒါပေမဲ့လို့သူ့မှာကအဲ့ဒီအရတ္တဖို့ပေါက်ရောက်နေလောက်တဲ့ဥပနိတယပေါ့လေအာကြည့်တဲ့အကြောင်းကမပြည့်စုံတော့သောတာပန်လောက်လည်းပဲပြည့်ရရှာပါတယ်သောတာပန်ဖြစ်သွားတော့ ပယ်တဲ့နဲ့ကိရိယာအဲကိရိတာတွေတရားစဉ်တရားတွေပယ်လိုက်ပါတယ်ပယ်ရမယ်လုံးဝပယ်လိုက်တဲ့တရားစဉ်တရားတွေကတော့ဒိဋ္ဌိရဲ့ပိစိကိစ္စရဲ့သီလပရပရမတာရဲ့ဒီ၃ပါးပါဠိတော်လိုကတော့ဒီ၃ပါးပါအထာကသာလိုပါဆိုရင်အိဆာမစ္စရိယဒီနှမျိုးပါထည့်လိုက်လို့ရှိရင်တော့၅မျိုးတရားစဉ်၅ပါးခင်းသွားပါတယ် နတ်သားလူဘဝယဟဘဝတဲ့ကွာသူကအထုတ်လာတော့ယုံနာလည်းပဲအဲ့ဒီလောက်တည်းကကွဲခဲ့ပုံပေါ်ပါတယ်တကယ်လို့မကွဲတော့မမြတ်စွာဘုရားဟောတဲ့အခါကိုယ်တည်းဆိုင်ပြီးတော့ရှိလို့ရှိရင်တကယ်ရှိယုံနာနေကိုမှန်တိုက်သိသွားတယ်မှန်တိုက်သိရဆိုတဲ့ကောကတက္ကဒိဋ္ဌိကတရင်ကပဟအနေအဖြစ်ပေါ်လေကင်းသွားပြီချိန်ပိုင်း ဟောဒီကင်းသွားတာဒါပေမဲ့လည်းဝရိယမဲ့ပတ္တပတိမှဖြစ်သေးလို့ရှိရင်အချိန်ပြည့်အပြတ်မကင်းသေးဘူးဒုနာကိုပိုင်းခြားပြီးတော့တိခဲ့တဲ့နာမရူပပရိစ္ဆေဒညာနဲ့ဒိဋ္ဌိတက္ကရာဒိဋ္ဌိကိုပေါ့လေอืมအချိန်ပိုင်းကင်းကြရနေပြီးတော့ပတ္တပတိမှဖြစ်တာနဲ့တခါတည်းအပြတ်ကင်းသွားတယ်နုတ္တိယကိလေသာပါကင်းသွားတယ်အဲ့ဒါကင်းသွားတဲ့အတွက်သောတာပန်ဟာယုံနာနေပေါ်မှာယုံနာနေနဲ့ပဲမြင်တာပဲပုဂ္ဂုတ္တတဘာအနေနဲ့မမြင်တော့ဘူး အဲဒါဒိဋ္ဌိကင်းတယ်လို့ခေါ်ပါတယ်အဲဒီလွယ်မှားတဲ့အမြင်ဒိဋ္ဌိကင်းတယ်ဆိုရင်ဝိသိကိစ္စဆိုတာကသူ့ရဲ့နောက်လိုက်နောက်ပါသဘောမျိုးပဲအမြင်မှမရသေးရင်တော့သူလော သူလောနဲ့အတီးပြမဆုံးဖြတ်နိုင်တဲ့ဝိသိကိစ္စကဖြစ်မြဲပဲမျက်စိလဲနေတဲ့ပုဂ္ဂိုလ်ဟာလဲနေတော့တော့အရှိအနောက်တောင်မြောက်မကွဲဘူးပေါ့မျက်စိလည်းပြေးသွားတဲ့အခါအရှိအနောက်တောင်မြောက်ကွဲသွားပြီပဲ အမြင်မှရတယ်ဆိုရဲကောကယုံဝတ္တန်တရားတွေလည်းกินသွားပြီအဲဒီယုံဝတ္တန်တရားกินတာကတော့တရားရှိမှခါစားရှိမှဆဲမှာအကြောင်းနဲ့အကျိုးကိုဆက်ဆက်ပြီးတော့သိမြင်တယ်ဆိုရဲကောကအတိတ်ကလည်းဒီလိုအကြောင်းကျိုးရအကြောင်းကျိုးသာရှိခဲ့တယ်နောက်လည်းပဲဒီလိုအကြောင်းကျိုးရှိဥမှာပဲဆိုတာပေါ့လေပစ္စယပရိခဉာဏ်လေးဖြစ်ခဲ့တယ်အဲ့ဒီမှာလည်းကိုယ်ကယုံမတန်တရားကတော့ ကင်းခဲ့ပါလေဒါပေမဲ့လို့အပြတ်ကင်းတာတော့မဟုတ်ပါဘူးချိန်ပြကင်းတာတော့မဟုတ်ပါဘူးချိန်ပိုင်းကင်းတာပါဉာဏ်လေးဖြစ်တဲ့ခိုက်တာလေးဥဒ္ဒတပတိမှာဖြစ်တဲ့အခါကျမှပစ္စယပရိက္ခဉာဏ်နဲ့ကင်းခဲ့တဲ့အဲဝိသိကိစ္စဟာပေါ့လေနောက်ထပ်ထပ်ပြီးတော့မပေါ်တော့ဘူးခါလေးအပြတ်ရှင်းပလိုက်တယ်ဒီဝိသိကိစ္စတာယောဇဉ်ကိလေသာကြီးနဲ့ကင်းသွားပါတယ်အဲကြောင့်သတ္တမဟာယုံမတန်တရားကြီးကင်းသွားတော့ အမှန်တရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားအမှန်တရားမှန်တရားတိုင်းကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေပေါ်မှာကံကံအကျိုးတွေယုံကြည်သွားတော့တာပဲပြီးတော့သီလပရပရာမာစခေါ်တဲ့တန်ရုပ်စဉ်ကိလေသာတစ်ပါးလည်းပဲလုံးဝခင်းသွားပါတယ်ကင်းပုံကတော့ယောဂီဟာတရားအထုတ်ဆဲကိုယ်တည်းကဒုက္ခသစ္စာထိုက်တဲ့တရားတွေပေါ့အဲဒါတွေရှုမှတ်ပြီးတော့သိနေတာပဲ ဒုက္ခသစ္စာပိုင်းခြားသိနေတာပဲဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဒုရိယသစ္စာပယ်မှုတခြင်းကនិရောဓလည်းဆိုင်မှုလောကီမက်တွေလည်းပဲပွားမှုအလိုလိုကိစ္စဖြစ်စီသွားတယ်ဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုကြီးဆိုတာပါဒါပဲဓမ္မသစ္စာလေးပါးပါနေတယ်လောကီခိုက်တတ်တဲ့ဟိုကသစ္စာလေးပါးပါနေတယ်မဂ္ဂင်၈ပါးလည်းပဲလောကီမက်၈ပါးလည်းပဲဓမ္မပါနေတယ်နောက်ဥပဒနာဉာဏ်ရင်းကျက်ပြည့်စုံပြီးတော့ ဖြစ်ပြမစအငိမ့်ရကိုပတ္တပတိမဲ့ညာဖူညာနဲ့ပေါ့မျက်မှောက်ပြုတည်သွားတာအဲဒီခါကျတော့နိဗ္ဗာန်မြင်ကတဲ့နိဗ္ဗာန်မြင်သွားတာနိဗ္ဗာန်မြင်ပြီးတော့ကျွင်းသစ္စာသုံးပါးလေးအလိုလိုကိစ္စဖြစ်ပြီးသွားတာဒါဒီအငိမ့်ဓာတ်ကိုဒီအကျင့်လန်းစဉ်နဲ့တကယ်မြင်ထားတဲ့ပုဂ္ဂိုလ်ဟာဒီအငိမ့်ဓာတ်ကလွှဲရင်ဒီပြင်အငိမ့်ဓာတ်မရှိဒီပြင်ချမ်းသာမရှိဒီလမ်းစဉ်အမှန်ကလွှဲရင်ဒီပြင်လမ်းစဉ်မရှိဆိုတာပေါ့လေလမ်းစဉ်မဟုတ်တဲ့ဟ လမ်းစဉ်အဟုတ်လုပ်ပြီးတော့အလိုက်မှားတာမျိုးကိုမရှိတော့အကျင့်မှားတာမျိုးမရှိတော့ဘူးအဒီတိရပ္ပပရမစာလေတတ္တပတ္တိမနဲ့အပြတ်ရှင်းပလိုက်တယ်သူပြောခဲ့တဲ့ဟာကပါဠိတော်လိုပါအသကရလိုကတော့နောက်ထပ်အိဆာမစ္စရိယဒီနှမျိုးပါกินသွားတယ်သောတာပန်မှာသူများကောင်းစားတာမနာလိုတာကိုလိုအခြားပုဂ္ဂိုလ်တွေပြည့်စုံကောင်းစားသွားမှာမကြည်ဖြူတဲ့ဝန်တုံမှုမျိုးအဲ့ဒါလည်းกินသွားတယ် ဘုန်းကြီးများယူဆကတော့အိဆာမစ္စရိယဒီတရားနှစ်ပါးဟာဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ရတာမကျေနပ်ဘူးဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ရတာသောတာပန်ဟာဒေါသအရှိမပဲသေးဘူးမကျေနပ်ဘူးဆိုလို့ရှိရင်တော့အိတမစ္စရိယတော့ဖြစ်မှာပဲဒီတော့ပါဠိတော်ကတော့ပယောဇဉ်၃ပါးပဲတယ်အထက်ကမှာ၂ပါးပါထက်တော့၅ပါးပဲတယ်ဆိုတော့ဘယ်လိုဖြစ်သလိုစัญญင်နေပါလားလို့မေးစရာရှိပါတယ် တ္တဗံအိတမစီယပယ်တော့ပယ်တယ်။ဒါပေမဲ့လို့တ္တဗံပယ်တာကအပါယကမဏိယအိတမစီယပယ်တာတော့ပယ်တယ်။ပါယကမဏိယမဟုတ်တဲ့ဟာတော့ကြံနေဥမယ်လို့ဒီလိုပဲယူဆပါတယ်။ပြီးတော့တတပတိမိညာရဲ့အကျိုးပြတွေဘုသူပြမဲ့အထကရာလည်းပဲပါဠိတော်မှီပြီးတော့ရေးသားထားတဲ့အချက်တွေရှိပါတယ်။တတပတိမိညာရဲ့ထူးခြားပုံတွေတဲ့။ သူကြပုံကတော့သောတာပန်မှာလည်းပဲလောဘဒေါသမောဟတွေကတော့မကင်းသေးဘူးရှိသေးတယ်မာမနာတွေလည်းပဲအပြည့်ရှိရှိသေးတာပဲဒါပေမဲ့လို့အပါယကမဏိယဖြစ်တဲ့လောဘအဆိုင်ခဲဒေါသအဆိုင်ခဲမောဟအဆိုင်ခဲစသည်ပေါ့လေအဲ့ဒါတွေကိုတော့သောတာပတိမေကပြတ်ရှင်းမလိုက်တယ်ပြတ်ရှင်းမလိုက်တော့သောတာပန်ပုဂ္ဂိုလ်ဟာလောဘဒေါသမောဟရှိနေပြီမဲ့လို့အပေကြလောက်အောင် လောဘမကြီးဒေါသမကြီးမောဟမကြီးမာနမကြီးတော့ဘူးအဲ့ဒါဒီသက်သက်သာသွားတယ်ပြီးတော့နောက်အကျိုးပြတစ်ခုကတော့တကယ်လို့သောတာပန်မဖြစ်ဘူးဆိုရင်မဖြစ်သေးဘူးဆိုရင်အကန့်အသတ်မရှိတဲ့တန်တရားဤဟူသောဝိတုခရည်ရင်ကြီးသမုတ်တရားကြီးပေါ့လေဘယ်တော့မှ၆ခါမှမဟုတ်ဘူးသောတာပန်ဖြစ်သွားတဲ့အခါကျတော့အကန့်အသတ်မရှိတဲ့တန်တရဒုက္ခ သမုတ်တရားကြီး၆သွားတယ်လို့ဒီလိုဆိုလိုပါတယ်သဘောကတော့ခုနဘဝတွေတိုးပြီးတော့ဟိုဘက်ဘဝကြီးမဆက်ရတော့ဘူးလို့ဒီလိုဆိုတယ်လူသားတော့တတ္တဘာမဖြစ်သေးရင်ပင်လေရည်ကြီးကြီးမဆုံးနေအောင်ကျေသလိုဘဝတွေလည်းပဲကျေသွားနိုင်တယ်လို့ဒါပြောတာပါပဲအခုဘဝကျုံသွားတာခုနဘဝတိုးပြီးတော့မဖြစ်ရဘူးဆိုတော့ဒါကိုယ့်ဘဝရဲ့အစတတ်ကိုအနားလေသွားပြီးတော့တာပါ ဒီတော့သဗ္ဗပါယဒွါရဏိပြိတဟတိအပယ်လေးပါးတကားတွေကိုသူကပိတ်ပါသေးတယ်ပိတ်ပြပါတယ်အဖြစ်လို့လဲဆိုတော့ကိလေသာတွေထဲမှာဆိုရင်တိတိနဲ့ဝိသိကိစ္စအသိအရေးကြီးတယ်တိတ်ထက်မြက်တဲ့ကိလေသာတွေဒီကိလေသာတွေအဲ့တော့တတ္တပတ္တိမကအဲ့ဒါအပြတ်ရှင်းမလိုက်တော့သူတို့ရှိလို့ရှိရင်လောဘဒေါသမောဟကိလေသာတွေအဝိဇ္ဇာတဏှာတွေဖြစ်ပြီးတော့အပယ်လေးကြနိုင်တယ်အဲ့တော့အရေးပါတယ်ဒိဋ္ဌိနဲ့ဝိသိကိစ္စအပြတ်ရှင်းမလိုက်တော့ အပေတကားတဲ့အလိုလိုပိတ်သွားတာပဲတတ္တဗမဖြစ်ခင်ကပြုခဲ့တဲ့အကုသိုလ်ကံဟောင်းအပယ်လာစီတဲ့အကုသိုလ်ကံဟောင်းအဲ့ဒါတွေကလည်းအကျိုးမပေးတော့နောက်လည်းပဲအပယ်လာနိုင်လောက်အောင်အကုသိုလ်ကံတွေတွေထပ်ပြီးတော့မပြုတော့ဘူးဒီအကုသိုလ်ကံတွေဆိုတာအဝိဇ္ဇာနဲ့တဏှာအဖို့ရှိမှသူတို့အကျိုးပေးတာကိုကုသိုလ်ကံနဲ့ထုံနေလောက်အောင် ဘာယကမဏိယဖြစ်တဲ့အဝိဇ္ဇာနဲ့တဏှာတတ်လိုက်တော့သူတို့လည်းပဲဘယ်လိုလိုတည်သွားတယ်အဲ့ဒါကြီးလို့အကျိုးပြီးတော့ပြီးတော့နောက်တစ်ခုအကျိုးပြကတော့သတ္တနာရိယတဏ္ဏနာသမုဂိပါဝံကရောတိအရိယဆိုတာဖြူစင်တန်ရှင်းမြင့်မြတ်တဲ့ပုဂ္ဂိုလ်အရိယခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်များရဲ့ဥစ္စာကိုအရိယဓနခေါ်ပါတယ်အရိယတို့ပိုင်ဆိုင်တဲ့ဥစ္စာပေါ့အဲ့ဒါခုနှစ်မျိုးခုနှစ်မျိုးက တတ္တကတစ်မျိုးသီလကတစ်မျိုးရှိတိကတစ်မျိုးဥတ္တပကတစ်မျိုးတုတ္တကတစ်မျိုးစာကစာကတစ်မျိုးနဲ့ပညာတစ်မျိုးခုနှစ်မျိုးပဲအဲ့ဒီအရာဥစ္စာခုနှစ်ပါးလည်းပဲပိုင်သွားပြီတဲ့ဆိုလိုတာကတော့တတ္တတရားကြီးမြဲသွားပြီလို့ဒီလိုဆိုလိုပါတယ်ဒီတတ္တတရားဥစ္စာအပိုင်ရသွားပြီသီလလည်းပဲငါးပါးသီလမြဲသွားပြီပေါ့ငါးပါးသီလကျိုးပေါက်တာမရှိတော့ ပြီးတော့အပေကြနိုင်လောက်အောင်အကုသိုလ်ဒုစရိုက်တွေပြုဖို့ရှစ်တက်ကြောက်တတ်သွားပြီ။ဟွန်းဒီပြဟာကြီးတော့ရှိသေးတာပေါ့လေ။အပေကြနိုင်လောက်အောင်တော့ပြုဖို့ရရှစ်ကြောက်သွားပြီ။သုဒ္ဓဆိုတာကစာရိသုဒ္ဓနဲ့လက်တွေ့သုဒ္ဓနှမျိုးလုံးလည်းပဲသူလက်လာမီပိုင်သွားပြီ။တရားတွေနာကြရတာတရားတွေအားထုတ်ရတာနာကြတဲ့အချိန်မှာအားထုတ်တော့ကိုယ်လေးဖြစ်သွားတယ်။စာကဆိုတာအရိယာမဲ့ဖြစ်တဲ့အခါဘယ်နဲ့ဆက်တဲ့ကိလေသာတွေတိတိဝိသိကိစ္စဘယ်နဲ့ဆက်တဲ့ကိလေသာတွေပေါ့လေဒါတွေစွန့်ချလိုက်တာ။ တခါလည်းပြန်ပြီးတော့မကောက်ယူတော့ဘူးကင်းသွားပြီဒီမှာပညာဆိုတာလည်းပဲခြေကယုံနာပိုက်ခြားသိမှုကသာဥပဒနာဉာဏ်နေနောက်မဲ့ညာဖူညာနေပါလိဒီဟာဒီဥစ္စာတွေပိုင်သွားတယ်ပြောတာအဲဒီအရိယဥစ္စာ9ပါးထဲမှာတတ္တာပြည့်စုံသွားတော့တတ္တာကမတုံမလို့ခိုင်မြဲသွားတော့သတ္တဗံဖြစ်တဲ့ပုဂ္ဂိုလ်ကိုပစ္စည်းနဲ့ဖျောင်းသွေးဆောင်လို့မရတော့ဘူးอืม ဒီအမှန်တရားကိုအမှန်ဖရားကိုပယ်ဆွမှုရာအတွက်ဒီကြီးနဲ့ပြေဆောင်မရတော့ဒါတော့တတ်ပြင်းမဲ့ပြောပြောပေါ့လေဒီအမှန်တရားကိုမစွန့်တော့ဘူးအမှန်ဖရားလည်းမစွန့်တော့ဘူးဘယ်လောက်ပဲအလေးညာကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေကြောက်ရွံ့တောင်းမှပြုံးလောက်အောင် ပြောကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်တော့မလိုက်တော့ဘူးဘာဖြစ်လို့လဲဆိုတော့သူကကိုယ်လေးဖြစ်နေပြီကိုယ်လေးအတိလေးတွေရနေပြီဆိုတော့တခြားဟာတွေကမမှန်ဘူးဆိုတာနားလည်နေတော့ ဘယ်လောက်ပဲပြောပြောအဲ့ဒီပုဂ္ဂိုလ်တော့မပါတော့ဘူးအဲ့ဒီအကျိုးတွေလိုလိုရသွားတယ်နော်ဒီနေရာဌာနမှာဝိတုကြောင့်လေးတွေနဲ့ထည့်သွင်းပြီးတော့ပြောလိုပါတယ်ဒါပေမဲ့လို့ဒီအကျိုးပြအချက်ကလေးတွေမပြီးမှဆိုတာနဲ့မဟုတ်လို့ဝိတုကြောင့်ခဏထားခဲ့ရပါတယ်ပြီးတော့နောက်တစ်ခုအကျိုးကအတ္တိကိကမိစ္ဆာမေကပကြဟတိတဲ့သတ္တပတိမေဟာလမ်းမှာ၈ပါးကိုအင်္ဂါ၈ပါးရှိတဲ့လမ်းမှာကိုတခါတည်းရှင်းလိုက်တယ်တဲ့ မိစ္ဆာတိတိမိစ္ဆာသင်္ကပ္ပစသည်ပေါ့ဒီဒါမျိုးတွေပေါ့အဲ့ဒါတွေရှင်းလိုက်တယ်ပြီးတော့အမြင်လွဲတာမရှိတော့ဘူးအပေကြနိုင်လောက်အကြံလွဲတာရွေကျလွဲတာလည်းမရှိတော့ဘူးပြီးတော့ဝစီဒုစရိုက်၄ပါးအပေနဲ့ဆက်တဲ့ဒုစရိုက်တွေဝစီဒုစရိုက်တွေခင်းသွားတယ်ကျန်တဲ့ဟာတွေတော့ရှိသေးတာပေါ့လေချို့ဟာတွေပဲကာဒုစရိုက်၃ပါးလုံးဝခင်းသွားတယ်ဟွန်းဒါဒီလည်းပဲရှင်းသွားပါတယ်ပြီးတော့မမှန်တဲ့အတ္တမှုဒါလည်းမရှိတော့ဘူးအပေကြနိုင်လောက်အောင် လွဲမှားတဲ့အာထုံမှုလွဲမှားတဲ့အမှတ်လွဲမှားတဲ့စိတ်တည်ကြည်မှုတည်ကြည်မှုပေါ့လေအဲ့ဒါတွေဘာမှရှိတော့ဘူးအဲ့ဒါတွေပြပြရှင်းမလိုက်တယ်ဒီတော့ဒီပုဂ္ဂိုလ်ဟာဘယ်တော့မှလမ်းမှမလိုက်တော့ဘူးလို့ဒီလိုဆိုလိုတာပေါ့ပြီးတော့သဗ္ဗဝေရဗျာနိဥပသမေတိတတ္တပတိမက်ကအလုံးစုံသောယံအလုံးစုံသောကြောက်ဖွယ်ရပေးတွေကိုလည်းပဲငြင်းစီပါတယ်အဲ့ဒီဝေရဆိုတာကတော့အခြားမဟုတ်ပါဘူး သူများတဲ့တပ်ဖြတ်ခြင်းအစရှိတဲ့ငါးပါးတီလပြည့်မှုအကုသိုလ်ဒီပင်လျင်ရံမှာပဲအတွင်းရံနေပေါ့အဲ့ဒီအတွင်းရံနေအေးသွားတယ်အတွင်းရံမှာအေးလို့ရှိရင်အတ္တနုဝါဒအစရှိတဲ့ဘေးကြီးကြောက်ဖွယ်ရာဘေးကြီးတွေစိုက်တော့တာပဲဒီပြင်အခြားခြားဘေးတွေလည်းပဲစိုက်တော့တာပါပဲအဲ့ဒီဘေးတွေလည်းငြိမ့်သွားတယ်တိတ်ကောင်းတယ်အဲ့တော့ရံအေးဘေးအေးရင်လို့ရှိရင်တော့ဒီတတ္တပတိမဲ့ဖြစ်ဖို့ပဲအရေးကြီးတာပါ တကူရေငိမ့်ချရေးအတွက်သိအရေးကြီးပါတယ်ဒီတတ္တပတိမေရလိုက်တာနဲ့မိမိရဲ့တဏ္ဍာမှာပေါ့အမှန်ကြောက်เสียကောင်းနေရန်နေဝေရတွေအေးသွားတာပဲဒီအဝေရတွေအေးသွားတယ်ဆိုဘာမှကြောက်เสียမရှိတော့ဘူးอืมအေးသွားတာပဲပြီးတော့တကူရေငိမ့်ချမှုငိမ့်ချတဲ့ဥယျာဉ်ကြီးများပြီဆိုလို့ရှိရင်ကမ္ဘာငိမ့်ချရေးဆိုတာလည်းအလိုလိုရသွားတယ် တတ္တပါဖြစ်ဖို့လမ်းကြောင်းလိုက်လို့ရှိရင်ဒါတကယ်ကမ္ဘာကြီးကြီးလမ်းစဉ်ပဲဆိုတာသဘောပေါက်နားလည်လို့နားလည်ဖို့ပါတရားနဲ့ပတ်သက်ပြီးတော့ခွန်ကြီးကတော်တော်လေးရှင်းပြခြင်းပါတယ်ဒါပေမဲ့လို့အချက်လက်ကလေးတော့သိစေချင်တာနဲ့ဟုတ်လို့ရှင်းပြဖို့အချိန်မလုံလောက်ပါဘူးဒါနောက်တစ်ခုကသမ္မာသမ္ဗုဒ္ဓဆဩရစဗုဒ္ဓဘာဝံဥပနေတိရဲ့မြတ်စွာဘုရားရဲ့သားတော်အစစ်သမီးတော်အစစ် ဖြစ်ရောက်အောင်လည်းပဲပို့ပေးပါတယ်တဲ့ပြီးတော့ဒီစကားအရဆိုရင်သောတာပန်မရှိသေးခင်တော့ဘယ်လောက်ပဲဘုရားကိုကိုယ်ွယ်ဘယ်လောက်ပဲတရားကိုယ်ွယ်ဘယ်လောက်ပဲတန်ခါကိုကိုယ်ွယ်ယုံကြည်ပြီမဲ့လို့ဘုရားသားတော်အရှင်မဟုတ်သေးဘူးတပည့်တော်အရှင်မဟုတ်သေးဘူးဆိုတာရှင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အရိယာမဖြစ်သေးလို့ရှိရင်တစ်ချိန်မှာယန္တာသုံးပါးကိုယ်ွယ်ပြီလို့အခြားတစ်ချိန်ကျတော့အဲ့ဒါပြစ်ပယ်ပြီးတော့အခြားအယူဝါဒတွေဟော ကြောက်သွားတာလည်းရှိတယ်စွန့်ပယ်တာလည်းရှိတယ်ဟွန်းဒီဘဝမစွန့်ပယ်တော့မှနောက်ဘဝမှာလည်းပဲစွန့်ပယ်တဲ့အနေမျိုးလည်းရောက်နိုင်တာပဲဒီဘဝသူတော်ကောင်းကြီးဟာတစ်ချိန်မှာသူတော်ကောင်းကြီးကနောက်တော့သီယုမာကြီးလည်းဖြစ်သွားနိုင်တယ်ဒီဘဝကသူတော်ကောင်းကနောက်ဘဝမှာလည်းသီယုမာကြီးဖြစ်သွားနိုင်တယ်မသေးကြဘူးညတော့တော့ဖြစ်ရင်တော့သေးကြပြီတဲ့ဘုရားစကားကောင်းနားထောင်တာဆိုလို့တယ်ကောင်းစကားနားထောင်တော့သားလိမ်မှာသမီးလိမ်မှာအစ်စ်ဖြစ်သွားပြီလို့ဒီလိုဆိုလိုပါတယ် ဆိုတာကတော့ဩရစပုတ္တဘာဝံတို့ရင်သွေးတော်ရင်မဖြစ်တဲ့သားတော်လို့ဒီလိုတော့ဆိုထားပါတယ်။သားတော်ဆိုတော့သမီးတော်မပါတော့အမျိုးသမီးတွေကကျင့်တတ်ချင်မှကျင့်တတ်မှာ။ဒါပေမဲ့လို့ပုတ္တယူယူလိုက်လို့ရှိရင်သမီးတွေပါသွားတာပဲ။မင်္ဂလာတရားတော်ထဲမှာပုတ္တဒါရတသင်္ဃဟောဆိုတာပေါ့လေ။သားနဲ့မရကျွေးမွေးရမယ်ဆိုတာသမီးမပါပဲဖြစ်နေတော့။ ဗုဒ္ဓဆိုလို့ရှိရင်သတိပါတခါလဲပါသွားတယ်ဒါတော့မျိုးသမီးတွေကမကျေနပ်မရှိနဲ့မိမိတို့အတွက်လည်းမပါပါလားလို့ဒီလိုမကျေနပ်မရှိနဲ့ဗုဒ္ဓဆိုရင်ဒီတုသမီးလည်းအလိုလိုပါသွားတာသိကောင်းတာတော့ဘာဖြစ်လို့ဒီလိုထည့်ရှင်းရလဲလို့ဆိုတော့ဘုန်းကြီးဒီ MS ရောက်တဲ့ကူကမျိုးသမီးတွေနဲ့ပတ်သက်ပြီးတော့တိုက်ခိုက်ခံရတာ ဒီတော့ဒီခါလည်းပဲအတိုက်ခိုက်ခံအောင်ပဲဆိုလို့ရှိရင်တော့ဘုန်းကြီးမသက်သာတော့ဘူးဒါမှမဟုတ်ဖြည့်ရှင်းရတယ်ဒီတော့တန်းတူအခွင့်အရေးရပါတယ်ဆိုတာဘုန်းကြီးကဓမ္မပြလိုက်ပါတယ်အဲနောက်ဆုံးကတော့အညိတသအနိကတတနာအာနိသာသနာပฏิလာဘယဝတ္တတိအဝတ္တတိအခြားရာပေါင်းများစွာသောအကျိုးအာနိသီအမြတ်ဆုံးနေလည်းပဲရနိုင်ပါသေးတယ်တဲ့ ထကရာဆရာကြီးလည်းပဲအကုန်လုံးအစုံစီမပြနိုင်တော့ဘူးဒါခါလေးချုံးပြီးတော့ပြရတော့တာပါပဲအဲ့ဒါကြတော့သာဘုဘောတတဗံပုဂ္ဂိုလ်ကတရားနာလိုက်လို့ရှိရင်အစူးစိုက်စိုက်နာရတယ်ပြီးတော့တရားသဘောတွေလည်းပဲနားလည်လွယ်တယ်တရားသဘောတွေပေါက်လာပြီဆိုလို့ရှိရင်တစ်ဖိတ်ဖိတ်နဲ့จิตတိမှုန်းခြင်းတွေခါလေးထလာတာဒါတွေလည်းဖြစ်တယ်မလွဲတာလူလူကိစ္စပြည့်ဝပြီမယ်လို့နွားမိခင်ကြီးများမြစ်စားတဲ့အခါမှာမြစ်လည်းစားရသည်အစားလည်းစားရသည်တဲ့သားလည်းကြည့်ရသေးတယ်ပေါ့ဒီမှာ တရားတကယ်ရထားတဲ့ပုဂ္ဂိုလ်ဟာတရားပဲစိတ်ဝင်စားနေတာပဲอืมမှားလိုက်လို့ရှိရင်လည်းပဲလွယ်လွယ်နဲ့ပဲစိတ်ကြည်တင်တတ်တယ်စသည်ပေါ့လေကြာပေါင်းများစွာတော့အကျိုးတွေလည်းရနိုင်ပါသေးတယ်တဲ့ဒီလိုဆိုပါတယ်ဒီနေ့ပတ္တဗံအကျိုးပြလောက်ပဲပြီးပါပြီအချိန်တော်မှ7မိနစ်လောက်လွန်သွားပါပြီဒီနေ့တရားနိကုံအဆုံးသတ်ဖို့ရနည်းနည်းကြမ်းနေသေးတယ်ဒါပေမဲ့လို့တော်ပြီဒီနေ့တော့နောက်နေ့ကြမှာပဲဆက်ပြီးတော့အဆုံးသတ်ရအောင်